ကဲအခုကတော့ဦးဇင်းတို့တကယ်လက်တွေ့ကျင့်ကြံကျုပ်ကအထုတ်ရမယ်လုပ်ငန်းခွင်ပိုင်းကိုရောက်လာပြီရောက်လာတဲ့အတွက်ကြောင့်ဦးဇင်းတို့အားလုံးဒါမိမိတို့တက်တောင့်တက်လာရိယာပုဂ္ဂိုလ်နဲ့ပြောင်းလဲပြီးတော့ဒါထိုင်လို့ရပြီထိုင်လို့ရပြီတဲ့အခါကျတော့ဦးဇင်းတို့ဒီလုပ်ငန်းဝင်ပိုင်းမှာတက္ကမထံတက္ကမထံကိုဟောလဲစအောင်ဇင်းတို့ပထဝီတက္ကမှာ ကြံဒီပြော့ချောဒီနေ့တော့ပုံမှုသဘောပေါ့နော်ဒီနေ့တော့ပုံမှုသဘောလေးပေါ့ဆက်လက်ပြီးတော့နှလုံးသွင်းကြတာအဲတော့ဒီတက္ကမထံကိုနှလုံးသွင်းတော့မယ်ဆိုရင်မိမိတို့ဘက်ကဟောဒီတက္ကမထံဒီဒါငါတို့ကိုအရတ္တဖို့ရောက်သည့်တိုင်အောင်ခြေသူပြုနိုင်တဲ့တက္ကမထံကိုငါတို့စနစ်တကျရှုပွားသုံးနိုင်ရုပ်တရားတွေပဏမတဉာဏ်ဉာဏ်စကြည်တိုင်အောင်သိမယ်သူနဲ့တဆင့်တက်ပြီး ဒါယုတ်တရားကိုသိပြီးဆိုနံကမ္မဋ္ဌာန်းကိုရှုပွားသုံးသပ်နိုင်မယ်အဲ့တော့ယုတ်ဒီနံတွေကိုသိမယ်ရှေ့ရှေ့ပါလေသူတော်ကောင်းကြီးတွေထုံးခဲ့သူတက္ကမဋ္ဌာန်းကိုနှလုံးသွင်းခဲ့တယ်ပွားများအထုတ်ခဲ့ငါတို့လည်းအခုဒီတက္ကမဋ္ဌာန်းကိုပွားများအထုတ်ခွင့်ရပြီလို့ဒီလိုကျင့်တာဝမ်းမြောက်တဲ့စိတ်ထားနဲ့ဒါစိတ်အားထက်ထက်တန်တန်နဲ့ဒါဦးဇင်းတို့တစ်ခါလေးလိုက်ပြီးတော့နိုင်ဝက်မြောက်ဒါပွားများအထုတ်ကြရအောင် အဲဦးဇင်းတို့တတောင်တတာရိယာပုဂ္ဂလိကိုထိုင်ထိုင်ပြီးတော့မိမိခန္ဓာကိုယ်ပေါ့မိမိခန္ဓာကိုယ်လေးကိုတက်ကမထမ်းခဲ့တဲ့ဘောကမိမိအစ္စတခန္ဓာကိုယ်ကိုဥစွာပထမဆိုင်ပြီးတော့ရှုရတယ်အဲ့တော့မိမိခန္ဓာကိုယ်လေးကိုတကားတဲ့ဉာဏ်နဲ့စဆက်ပြီးတော့ဒီနေ့ပေါ်မှုသဘောလေးပေါ်မှုသဘောဆိုတဲ့ခါကျတော့ပေါ်မှုသဘောကိုရှုကျင်တဲ့သူတော်ကောင်းတယောက်ကြီးဘာလို့ရတော့ဆိုတော့ဥမာမိမိတရားထိုင်နေတယ်အဲထိုင်နေရင်တဲ့အဲ့ဒါ ဆိုကြပါစို့မိမိရဲ့ခန္ဓာကိုယ်မှာလက်ပေါ့လက်ကလေးကိုလက်ကလေးတစ်ဖက်ကိုအပေါ်ကိုဖြည်းဖြည်းလေးမြောက်လက်ကလေးတစ်ဖက်ကိုဖြည်းဖြည်းလေးမြောက်ကြည့်နေတာပေါ့မှုသဘောလေးထင်ကြတော့မို့လေလက်ကလေးလက်ကလေးတစ်ချောင်းကိုဒီလိုလေးမြောက်ကြည့်အဲဒါဆိုလဲပေါ့တာပေါ့တဲ့သဘောလေးကိုခံစားရတယ်အဲ့တော့ဉာဏ်နဲ့ဥစ္စာပထမရှိရှိပြီးစောင့်ရတယ်အဲ့တော့ကောင်းတာတော့ခုလိုတရားထိုင်နေပြီဒီရပုဂ္ဂိုလ်ကိုမြန်မြန်ထိုင်လက်လေးတစ်ဖက်ကိုဖြည်းဖြည်းလေးမြောက်ကြည့်ပါလက်ကိုဖြည်းဖြည်းလေးမြောက်ကြည့်ပေါ့နေတဲ့သဘောလေးသွားပြီးတော့ အဲတွေ့လေပေါ်နေတဲ့သဘောလေးတွေ့ရင်အဲ့ဒါအဲ့နေရာလေးကစပြီးပေါ်တယ်ဒါဆိုကြပါစို့မိမိမြောက်တဲ့လက်ကလေးကိုနည်းနည်းလက်ကလေးကိုမြောက်ကြည့်တယ်ပေါ်တယ်ပုံမူလေးထင်ရှားတယ်အဲထင်ရှားတဲ့နေရာက စိုက်ပြီးအဲ့ဒီထင်ရှားတဲ့နေရာလေးကိုညံလေးနဲ့စိုက်ထားရတယ်စိုက်ပြီးတော့ပေါ်တယ်ပေါ်တယ်အပေါ်မှုသဘောပေါ်မှုသဘောပေါ်မှုသဘောပေါ်မှုသဘောအဲမိမိညံနဲ့ခုနလက်ကလေးကိုမြောက်ထားတယ် မြောက်ထားတဲ့နေရာလေးပေါ့ညောင်းလိုက်တဲ့အခါမှာပုံမှုလေးထင်ရှားသွားတဲ့နေရာလေးရှိတယ်။အဲ့နေရာလေးကိုအာမယူပြီးတော့ပုံမှုသဘောပုံမှုသဘောပုံမှုသဘောပုံမှုသဘောပုံမှုသဘောဟောညာလေးနဲ့တော်တော်လေးတခါလေးပွားများလိုက်တဲ့အခါအဲ့လက်ကလေးတစ်ချောင်းလုံးကတစ်ကောင်စစ်လောက်ကနေစပြီးအဲ့ရှေ့ပေါ့လက်ချောင်းတက်အောင်ပေါ်နေတဲ့သဘောလေးကိုကိုက သွားပြီးတွေ့လိမ့်မယ်တွေ့လို့ရှိရင်တော့အဲ့လက်နှစ်ဘက်ထပ်ထားတဲ့အတွက်ကြောင့်သို့မဟုတ်လည်းလက်နှစ်ဘက်ခံနေနေရှင်ထားတဲ့အတွက်ကြောင့်ရှင်ဆက်ပြီးချထားတဲ့အတွက်ကြောင့်အဲ့ဘေးကလက်ကိုပါအာရုံယူပြီးတော့ပုံမှုသဘောလေးကိုရှုကြည့်ပုံမှုသဘောပုံမှုသဘောပုံမှုသဘောပုံမှုသဘောတကားတဲ့အဲ့ဒါအဲ့လက်နှစ်ဘက်လုံးကပေါ့နေပေါ့နေလို့ရှိရင်တခါလေအဲ့လေပိုင်းခန္ဓာကိုယ်လေးပေါ့ပကုံးနှစ်ဘက်ကအောက်ခါနှစ်ဘက်ကခါရဲ့အထက်ပေါ့ အညာလေးကိုပါအောင်ယူပြီးတော့ပုံမှုသဘောအဲ့တော့စစချင်းမူလမိမိပုံမှုထင်ကြတဲ့နေရာလေးကိုမလွတ်နဲ့မလွတ်ဘဲနဲ့အဲ့မိမိပုံမှုထင်ကြတဲ့နေရာလေးကစာပြီးအဲ့ပကုံးတစ်ဖက်အောင်ခါခါရဲ့အထက်နေရာလေးကိုအောင်ယူပြီးပေါ့တယ်ပုံမှုသဘောပုံမှုသဘောပုံမှုသဘောပုံမှုသဘောညနေကနေနှလုံးသွင်းနေ ဖြည်းဖြည်းချင်းနှလုံးသွင်းရတယ်မူလနေရာလေးကိုမထင်ရှားရင်မလွတ်နဲ့ပြန်ပြန်ပြီးမူလနေရာလေးကိုရှုပေါ်မှုသဘောပေါ်မှုသဘောတဖြည်းဖြည်းနဲ့နေရာလေးကိုခြေလိုက်တာအဲ့ဒီတကားတဲ့လက်မောင်းနှစ်ဖက်ပြီးတဲ့အခါကျတော့ပခုံးကလေးပြီးတော့အဲ့ဒီအလဲပိုင်းခန္ဓာကိုယ်လေးပေါ့အလဲပိုင်းခန္ဓာကိုယ်တစ်ခုလုံးပေါ်အဲ့တော့မလို့ရင်ပခုံးနှစ်ဖက်ရောက်နေတဲ့အဒီအရင်ဆုံးပွားများနေရာအရင်ကြီးချစ်လို့မရဘူးဆိုပခုံးနှစ်ဖက်တိုင်အောင်အဲ့ ပေါ်မှုတင်ကြတဲ့လက်နေရာလေးကစားပြီးတော့ပေါ်များနေပေါ်မှုသဘောပေါ်မှုသဘောတင်ကြတယ်တော်တော်လေးတင်ကြလာပြီးမတင်ကြရင်ပြန်ပြီးတော့တင်ကြတဲ့နေရာကစိုက်ပြီးရှုမယ်ကိုယ်ခန္ဓာကိုယ်ကိုယ်ပဲကိုဉာဏ်ကိုစိုက်ထားမယ်စိုက်ပြီးပေါ်မှုသဘောပေါ်မှုသဘောပေါ်မှုသဘောတတိပြည့်နဲ့ပေါ်မှုလေးတင်ကြနေတယ်တင်ကြနေတယ်ပေါ်မှုသဘော ဟောမူသဘောတော်တော်လေးတင်ကြလာပြီပကုံးနဘက်ဒီတင်ကြလာပြီဆိုရင်မိမိလေးသတ်မှတ်ထားတဲ့နေရာလေးတိုင်းအောင်ပြန်ပြီးတော့သွားကြည့်အကယ်ဟိုဥကောင်းပေါ့ပကုံးနဘက်ကနေပြီးအတဲ့လေတိုင်းဥကောင်းထီအောင်နှမ်းပြီးအာယုယူကြည့်လိုက်ပြီးတော့ပေါ်မှုသဘောလေးကိုရှုကြည့်ပေါ်မှုသဘောပေါ်မှုသဘောတနည်းအားဖြင့်ပေါ်ရ body body body body တပြီးပြီးနဲ့တင်ကြလာတယ်ဉာဏ်ကိုခန္ဓာကိုယ်မှာပဲစိုက်တာလက်နှစ်ဖက်ပခုံးလေတိုင်းအထက်ဦးကောင်းအဲ့နေရာလေးမှာဉာဏ်ကိုစိုက်ထားမယ်စိုက်ပြီးပုံမှုသဘောလေးကိုရှုနေမယ်ပေါ်တယ်တပြီးပြီးနဲ့ခန္ဓာကိုယ်လေးကပေါ်လာတယ်ဦးကောင်းလေးတစ်ခုလုံးပေါ်နေတယ်ဖြည်းဖြည်းချင်းအဲ့ ပကုံးတစ်ဘက်ကနေခါထီသွားမယ်ပေါ့နေတယ်ဖြည်းဖြည်းချင်းနေရာလေးကိုတိုးနေမယ်ပေါ့နေတယ်ပေါ့နေတဲ့ထက်ပိုင်းထက်ပိုင်းခန္ဓာကိုတစ်ခုလုံးပေါ့နေတယ်အဲပေါ့မှုလေးကိုပဲစိုက်ရှုမယ်ဘေးမြတ်အချိုးချိုးဒီထက်မှာပေါ့မှုသိပြီးမထင်ရဘူးလို့ပြန်ပြီးတော့လက်ကလေးကိုမြောက်မြောက်ကြည့်လို့အဲပေါ့မှုထင်ရတဲ့နေရာလေးကိုပြန်ပြီးတော့စိုက်ပြီးတော့ရှုမယ်ပေါ့တယ်ပေါ့တယ်တို့မပေါ့မှုသဘောပေါ့မှုသဘော ပေါ်မှုသဘောပေါ်နေတယ်ဒီကြီးပြီးနေရာလေးကိုချဲ့ချဲ့ချဲ့ချဲ့ပြီးရှုမယ်အဲခါကနေပြီးတော့ထပ်ပိုင်းခန္ဓာကိုတစ်ခုလုံးပေါ်နေတယ်ပေါ်မှုသဘောထင်ရှားနေတယ်ပေါ်တယ်ဉာဏ်လေးကိုအဲဓာတ်ပိုင်းခန္ဓာကိုဒီတခါလေးဖြန့်ပြဲပြီးရှုနေတယ်။ဘယ်နေရာပဲကြည့်လိုက်ကြည့်လိုက်ခန္ဓာကိုယ်ကိုစိုက်ရှုနေတယ်။ပုံမှုသဘောလေးထင်ရှားနေတယ်။ပေါ်တယ်။ အော်တယ်ဒါဆိုရင်နေရာလေးကိုနည်းနည်းလေးချက်မယ်ပစိတုံးနှစ်ဘက်လောက်ဒီနေရာလေးကိုချက်လိုက်မယ်မွေးနေရာလေးကိုမလွတ်ရဘူးမွေးနေရာလေးကစပြီးပေါ်တယ်ပေါ်မှုသဘောပေါ်မှုသဘောပေါ်မှုသဘောလေးကိုနှလုံးသွင်းထားမယ်မူရင်းစားပြီးတော့မိမိညနေမှာထင်ရှားတဲ့နေရာလေးလက်မြောက်တိုင်းအဲ့နေရာလေးကစပြီးပေါ်မှုသဘောလေးကိုစဉ်းမြင်ပြီးတော့ပေါင်းများနေမယ် ဟောတယ်တပြေးပြေးနဲ့နေရာလေးချင်းလိုက်တာဥကောင်းတစ်ခုလုံးအထက်ပိုင်းခန္ဓာကိုယ်တစ်ခုလုံးအပစိတုနှစ်ဖက်တိုင်အောင်ပို့မှုလေးထင်ရှားနေတယ်ဘလောက်ထင်ရှားနေတယ်လဲဆိုခုလိုထိုင်းနေရတာကိုပေါ့နေပို့မှုဘောလေးထင်ရှားနေတယ်ဒါကိုခန္ဓာကိုယ်ထဲမှာပဲဉာဏ်လေးစိုက်ပြီးရှုနေတာဖြစ်တဲ့အတွက်ကြောင့်အဲ့ဒါကို န္ဓာကိုယ်အသားကြာကြောကြာအရေးကြာအယိုးကြာကိုဉာဏ်တည်းဟူသောလက်သွေးမြှုပ်ပေါင်းသုံးသပ်နေတယ်လို့ဒါသုံးတာပဲကိုယ်ခန္ဓာကိုယ်ကိုစိုက်ပြီးရှုနေတယ်ရပြီပစိနုနှစ်ဖက်အတိအာရခြင်းနဲ့ပြီးဆိုနေရာဆက်ပြီးတော့နေရာလေးဆက်ပြီးတော့ချဲ့ပြီးတော့တိုးပြီးတော့ရှုလိုက်မယ်ဟိုးခြေပြားတိုင်ဖြည်းဖြည်းချင်းလေးပေါ်တယ်ပေါ်တယ်ပို့မှုသဘောလေးကိုဉာဏ်ထဲမှာ န္ဓာကိုယ်စားရိုက်ပြီးဉာဏ်လေးနဲ့ဆင်ញင်းနေတယ်ပေါ်မှုသဘောလေးဟောတယ်ခန္ဓာကိုယ်လေးကပေါ်လာတယ်တကူတော့ဟိုဦးကောင်းကနေပြီးခြေပြားတိုင်ပေါက်သွားပြီပေါ်တယ်ဘလောက်ဒီပေါ်လေအခုလိုလေးထိုင်နေတာကိုကတခါလေးပေါ်ပြီးခန္ဓာကိုယ်လေးကတခါလေးပေါ်ပေါ်လေးဖြစ်နေတယ်ဒါပေါ်မှုသဘောလေးညာနဲ့စိုက်ထားမယ်ခန္ဓာကိုယ်ကိုပေါ်မှုသဘောလေးကိုလည်းဆင်ញင်းနေ နာကိုယ်ကိုစိုက်ပြီးတော့ပုံမှုသဘောလေးကိုဉာဏ်နဲ့ဆင်ရင်းနေတယ်ပုံမှုသဘောတင်ကြတယ်ခြေဆုံးကောင်းဆုံးပုံမှုသဘောပုံမှုသဘောခန္ဓာကိုယ်မှာပဲဉာဏ်လေးကိုစိုက်ထားမယ်အတွေးအာရုံလေးမထူရပါဘူးခန္ဓာကိုယ်ကိုပဲတခါလေးစိုက်ပြီးတော့ပုံမှုသဘောလေးကိုနှလုံးသွင်းနေပုံမှုသဘော န္ဓာကိုယ်လေးကိုတကားနဲ့တပြီးပြီးနဲ့ပေါ့တယ်ပေါ့မှုဘောလေးတင်ချလိုက်ဝါကုန်းတိုင်ကြီးကသူတကားလည်းပေါ့ပြီးတော့နေတယ်ခန္ဓာကိုယ်လေးပေါ့ပြီးတော့နေတယ်ဘယ်ခန္ဓာကိုယ်နေရာကိုပဲစိုက်ပြီးရှုလိုက်ရှုလိုက်ပေါ့နေတယ်ခြေဆုံးကောင်းဆုံးတစ်ခေါက်ပြန်သွားမယ်ပြီးပြီးချင်းကိုကခြေဆုံးကောင်းဆုံးပေါက်သွားပြီဆိုဥကောင်းကစားပြီးပေါ့တယ်သဘောလေးကိုစဉ်းမြင်မယ်ပြီးတော့ဥကောင်းတစ်ခုလုံး လေတိုင်းပကုံးနှစ်ဖက်ခါတိုင်းအောင်ပစိတုနှစ်ဖက်တိုင်းအောင်အိုးခြေပြားနှစ်ဖက်တိုင်းအောင်တကားတစင်ချင်းပြေးပြေးချင်းရှုသွားမယ်ပုံမှုသဘောလေးကိုဉာဏ်နဲ့စဉ်းကျင်နေတယ်ခန္ဓာကိုယ်မှာဘယ်ရတကောက်ပေါက်သွားပြီဆိုပြန်ပြီးဥကောင်းကစားမယ်ထင်ရှားတဲ့နေရာလေးကိုတော့မလွတ်ရဘူး လုံးလုံးပုံမှုသိမတင်ရတဲ့သူတော်ကောင်းများရှိခဲ့ရင်ပြန်ပြီးတော့လက်လေးကိုမြောက်ကြည့်မြောက်လို့ပုံမှုတင်ရှားသွားပြီအဲ့နေရာလေးမှာလည်းနှလုံးသွင်းပြီးပေါ့တယ်ပေါ့တယ်ဥစွာမလည်းအပွားများနေရာလေးရပြီပုံမှုတင်ရပြီပြီးပြီးနေရာကိုဒူးဒူးဒူးဒူးနေရာလေးကိုချဲချဲချဲချဲပြီးတော့ရှူအဲ့ဒီပြီးပြီးရှူလိုက်ကြတခါလေးအိုးဥကောင်းကနေပြီးတော့ခြေပြားတိုင်းဥကောင်းတစ်ခုလုံး လေတိုင်းမကုန်းနှစ်ဖက်ခါပစိတုံးနှစ်ဖက်ခြေရခြေနှစ်ဖက်ဆုံးခြေပြတိုင်အောင်တခါလေပို့မှုတွေတင်ရှားနေတယ်ပေါ့တယ်ခဏရကြီးကြီးပေါ့နေတယ်ခန္ဓာကိုယ်လေးကပေါ့ပြီးတော့ဝါကုန်းဆိုင်နေခဲ့လို့တခါလေပေါ့ပြီးတော့နေတယ်ဒါဆိုပေါင်းမှုသဘောလေးကညာထဲမှာထင်းနေပြီနေပြီခန္ဓာကိုယ်မှာ ဉာဏ်တည်းဟူသောလက်သွန်းပြီးတော့ရှုနိုင်ပြီရှုပွားသုံးသပ်နိုင်ပြီအဲ့ဒါကိုထပ်ပါထပ်ပါတော့ရှုရမယ်အချင်းအချင်းချင်းချင်းရှုရမယ်ခန္ဓာကိုယ်မှာဉာဏ်လေးစားပြီးတော့ရှုနေမယ်ခန္ဓာကိုယ်ကိုမလွတ်နဲ့ခန္ဓာကိုယ်လေးကိုဉာဏ်လေးစားပြီးတော့ပုံမှုပုံလေးကိုဆင်ခြင်နေမယ်အတို့ရာယုံတွေဘက်ကိုစိတ်ကိုမထားပဲခန္ဓာကိုယ်မှာပဲဉာဏ်ကိုစိုက်ထားမယ် တတိလေးကံပြီးတော့ပုံမှုလေးကိုဆင်ញင်းနေမယ် င်ရှားရင်မူလစားပြီးထင်ရှားတဲ့နေရာလေးကိုပြန်ပြီးတော့ရှုရတယ်ပုံမှုသဘောလေးနဲ့ကလေးကိုမြောက်ကြည့်ပုံမှုသဘောလေးတင်ရှားအဲ့ဒီကနေပုံမှုလေးကိုဆင်ရင်ပြီးတော့ပွားများနေတပြီးပြီးတဲ့ခန္ဓာကိုယ်ခြေဆုံးကောင်းလို့ကိုယ်ခန္ဓာကိုယ်လေးမှာကိုယ်ဆိုင်ရှုနေပုံမှုသဘောလေးကိုရှုနေခန္ဓာကိုယ်ခြေဆုံးကောင်းလို့ဖြည်းဖြည်းချင်းနဲ့ နေရာလေးကိုတိုးတိုးတိုးတိုးပြီးတော့ခြေတော်ကောင်းဆုံးလေးရှူရမယ်ရပြီဆိုရင်တစ်ခေါက်ရရင်နောက်တစ်ခေါက်တစ်ခေါက်ရရင်နောက်တစ်ခေါက်ဖြည်းဖြည်းချင်းပေါ့ပုံစံလေးကိုခြေတော်ကောင်းဆုံးရှူနေမယ် ရှိရှိသူတော်ကောင်းကြီးအရတဟုပေါ့ပွားများအထောက်သွားတဲ့ဓကမထံကိုငါတို့ယနေ့ပထဝီဓကေပုံမှုသဘောကိုငါတို့ခန္ဓာကိုယ်မှာဒါဒါကြကြောကြအရေးကြအယူကြကိုဉာဏ်တည်ဟူသောလက်သွင်းပြီးတော့ပွားများအထောက်နိုင်ပြီလို့ဒီလိုသဘောကျနှစ်ချက်ပြီးတဲ့အခါကျတော့နောင်ချိန်ဒီမှာလေရှိရှိကမိမိတို့အထောက်ပြီးတဲ့တုံမှုသဘောပြီးတော့ မာမှုသဘောကြားမှုသဘောလေးမှုသဘောပြော့မှုသဘောချောမှုသဘောဒီနေ့ပေါ်မှုသဘောဆိုတဲ့ခုနှစ်မျိုးပေါ့အဲခုနှစ်မျိုးကိုလေအဲ့ဒါမိမိတို့ကအမြဲအချိန်ရတဲ့အခါမိမိတို့ရဲ့ခန္ဓာကိုယ်မှာဒီသဘောတရားခုနှစ်မျိုးကိုသွားတဲ့အခါရက်တဲ့အခါလျောင်းစေအနာယူတဲ့အခါကိုယ်လိုထိုင်တဲ့အခါအရိယာဘုဒ္ဓိုင်းမှာကြိုးစားပြီးနှလုံးသွင်းခြင်းအပြင် တပ္ပမထံကိုအောင်မြင်နဲ့ပွားများအထောက်နိုင်မှာဖြစ်တယ်ဒီနေ့တော့ဒီမှာပဲနားကြအောင်ဆို